ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးတတ္တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌12ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ယောဂီတို့အားထုတ်နေတဲ့ဖြစ်ပြီဆိုတဲ့ယုံနာနှစ်ပါးလေးကြောင်းယူပြီးခန္ဓာကြောင်းလည်းပြောခဲ့ပြီနော်အာရဏရာဒါရာသိပါရာအဲ့ဒါဒီဖြစ်ပြီတွေကလည်းမဟုတ်ဘူးလားမှန်ပါဗျာ အဲတို့နာသီဝပြောရေးနာသီဝဒုတိယမှာခန္ဓာလည်းရှိတယ်အာရဏလည်းရှိတယ်တတ်လည်းရှိတယ်သစ္စာလည်းရှိတယ်လို့ပြောတာဒါပြောတာတည်းကဒီလိုဆိုနှခေါင်းထိတ်လေးပါမရှိနိုင်ဘူးလားရှိပါပါဗျာဟင်သူမှလည်းនិရောဓသစ္စာရှိနိုင်တာပဲဝင်နေထွက်တယ်တို့မကသစ္စာပွားနာပဲမဟုတ်ဘူးလားအဲမျက်စိမှာရောနိဗ္ဗာန်ရှိနိုင်ဘူးနားမှာရော နှာခေါင်းမှာကောရှားမှာကောခန္ဓာကိုယ်မှာကောဟင်းပြီးတော့ကြံပြီးမှုမှာကောဘယ်နေရာဖြစ်ဖြစ်ရှိတာပဲခန္ဓာအာရဏတတ်ရှိသစ္စာရှိနေတာဟုတ်ကဲ့ဟင်အရှိနေကြတာပဲဘေကရှုရှုထိတိယုံနာနှစ်ပါးရဲ့ဖြစ်ပြရှုရင်းနဲ့ဟုတ်ကလားဖြစ်ပြဆုံးရင်တို့နိဗ္ဗာန်ရောက်တာပဲဟင်အဲဖြစ်ပြကလည်းအစွက်ကုံမှာဆုံးပါလေ ဟုတ်ကလားဟိုတို့မင်းကြီးနေဆိုတာဟွာလာမိကုံမငိမ့်တာမဟုတ်ဘူးလားဟုတ်ကလားမင်းမကူမချင်းမိကူရှိမှာလေအဲမိကူဟာဟိုမိကြောင်ဖြစ်တဲ့အဆွဲမဟုတ်ဘူးလားအဲမိဆွဲလို့မိကူထားတာလေတို့ရှုွက်ထဲကဟိုတွေ့နေတဲ့ဖြစ်စဉ်ကဟောဟဲ့ဟင်အဆွဲကြီးလို့ဖြစ်နေတဲ့အဲ့ဒါတို့ဖြစ်စဉ်မဲ့မဟုတ်ဘူးလားဗျဟင်ဝင်တော့ထွက်တော့တွေ့နေမှာလေဟင်အဲ့ဒါလေးအကျန်းလို့လောက်ပဲကြွားမှာပါ တွေ့နေကြတာပါဗျာ ဟုတ်ကလားအဲ့တော့ဘယ်နေရာကကြည့်ကြည့်ထိပိယုံနာနှစ်ပါးရဲ့ဖြစ်ပြဲဒါယူရမှာတင်မလားဟင်အဲ့တော့တို့ဒီကနေ့တော့သစ္စာကြီးတဲ့ပြောဖို့လဲတယ်နဲ့ဟိဟင်သစ္စာမှာတို့ ခွဲကြအောင်လို့ဟင်တို့မနေ့ကတော့ဒုက္ခသာတိကထားပြောခဲ့တာဟုတ်ကွယ်ပြီးခဲ့တဲ့ရက်ကတော့အဲ့တော့သစ္စာဆိုတာဘာပြောတာတော့အင်းမှန်တာဟုတ်ကလားဟင် အဲဘယ်လိုမှန်တာတုံးလို့မေးရင်ဟုတ်ဟင်မဖောက်မပြန်ဘယ်လိုမဖောက်ပြန်တာတော့မေးဦးမှာမဖောက်မပြန်ဆိုကြောက်လေဘယ်လိုမဖောက်ပြန်တော့မေးဦးမှာဟင်လောကရောမယ်ထပ်ပြီးမေးပြန်ရင်သုံးမဟုတ်တော့ဘူးဟင်ဟင်ပရမတရား ဟိုလေးပါးကိုမြည်ပြီးဒီသစ္စာတွေဖြစ်မှာထင်တယ်ဟဲ့အဲပြညာပုံမှာရှိဘူးနော်ဟုတ်ကလားပရမတ်ပုံမှာရှိတာဟုတ်ဟဲ့အဲတော့သူပရမတ်တွေကဘသူမှမျက်နှာမလိုက်သလိုဒီသစ္စာကလည်းဘသူမှမျက်နှာမလိုက်ဘူးမှန်ပါဗျာဟင်ဒီဟိုဒုက္ခဆိုတဲ့တရားကဟောဘယင်မှုမျက်နှာလိုက်မလားဟဲ့နတ်မှုကောဟဲ့ဗြဟ္မာမှုကောဘသူမှမလိုက်ဟုတ်ကလားအဲသူကတော့ဟိုဘယင်ဖြစ်နေလို့ကွာအဲငါတို့ ဒုက္ခသစ္စာမဖြစ်ဘူးလို့ဖြစ်မလားမရပါဘူးရှိနိုင်နတ်ပြည်ရောက်သွားပြီဟိုဒုက္ခသစ္စာကလှုပ်ပါကွာရှိမလားမရှိပါဘူးအဲနတ်ပြည်ဖြစ်တော့လည်းနတ်ဒုက္ခတွေ့မှာပဲပေါ့ဗျာဟင်ဗြဟ္မပြည်ရောက်တော့ဟဲ့ဗြဟ္မဒုက္ခတွေ့မှာပဲအဲ့တော့ဘသူမှမျက်နှာမလိုက်တာလေဒါလည်းသစ္စာပဲထင်တယ်ဟဲ့ဟုတ်ကလားပြီးတော့ဒုက္ခကိုဟိုဒုက္ခလို့လို့ရသလားမရပါဘူးဒုက္ခဟာဒုက္ခမို့အမှန်ကိုလည်းပြောလို့ရပါဗျာဟုတ်ကလားဒုက္ခဟာဒုက္ခပဲလေ ဒုက္ခဒုက္ခဟိုတို့ဘာတော့လဲယူလို့ရဘူးမရပါဘူးဟုတ်ကလားငြိမ်ပြီးဟာစတာပဲထင်တယ်ဟဲ့စတာပါဗျာသူ့ကိုစတာကိုမစအောင်လုပ်လို့ရလားမရပါဘူးဟုတ်ပဇွန်ကြောင်းနဲ့ရောထောင်းမရပါဘူးဘာဖြစ်လို့တော့လဲစတာကစတာဟုတ်ကလားဗျာဟုတ်ခရမ်းငြိမ်ပြီးပုံနဲ့ထဲမယ်ဗျာမရပါဘူးဘာဖြစ်လို့တော့မလဲစတာစတာဟုတ်ပါမလားခင်ဗျားတို့ဟုတ်ပါဗျာဟိုဟို ဟိုငရုတ်တီးကိုတို့ဘာတော့ခရမ်းညီမိဘုံနဲ့ခရတော့ထောင်းစားဘူးမှမတူပါဘူးမစားဘူးလို့ညင်းတာပါဗျာခင်ဗျာဘူးရောအဲလက်နဲ့ထိမနော်ဒီရှာနော်ဟင်တော်လည်းလက်ပုတ်ခါမနော်ဒီရှာနော်ဟင်ဟင်ဟင်အဲတို့ မသွန်ကြောင်းနဲ့ရောစားလဲစချူချူပဲလေအစကတော့သူသူတတ်တိလျှော်ဘူးရဟုတ်ကလားဟိခရမ်းကျင်ပြီးနဲ့သူလဲစချင်ကျင်နေမှာပါပဲဟုတ်ကလားဟင်ဒါမှမဟုတ်ရဲ့ယောဂီတို့ရှာတို့ရင်ရောဟိုယောဂီတို့မူစတာပါဗျာဩတို့နွားရှာသွားတို့ဟိုဟုတ်ကလားဗျာဟင် သူဒီဘသူနဲ့ပြီးသူတတ္တိသူပြတယ်လို့ဒုက္ခကဟောသူ့ကိုဘာနဲ့မှပြောင်းလို့လို့မရဘူးဗျာဒုက္ခဟာဒုက္ခပဲဒါမှမဟုတ်လည်းသူ့ကိုတစ္ဆာလို့ဆိုလို့ရတယ်ဗျာဟုတ်ကလားပြီးတော့ဘသူမှမျက်နှာမလိုက်လို့လေတစ္ဆာလို့ဆိုလို့ရပါတယ်ဗျာဟုတ်ကလားဗျာအင်းအဲ့ဒါကိုတစ္ဆာလို့ဆိုအဲ့ဒီတစ္ဆာမှာတို့၄မျိုးပွဲသွားတယ်နော်ဟင်မှန်တာဟာတို့လောကတွင်မှာ ဒီလေးမျိုးရှိတယ်လို့ပြောတာဒုက္ခပါကောဟိဆင်းရဲတာအမှန်ပဲထင်တယ်သူ့မှလည်းမျက်နာလိုက်ဘူးဗျာအဲဒုက္ခဖြစ်ကြောင်းကသမုဒယထင်တယ်ဒုက္ခကိုမွေးထုတ်တာဘယ်သူတော့ဟုတ်ကလားဟိဟင်အဲ့တော့ဒုသမုဒယမို့ဒုက္ခဖြစ်တာမှနေမှာပါဗျာတခြားဘာသာဝင်တွေမှာမဖြစ်နိုင်ပါဘူးဖြစ်ပါပါဗျာဟိုဟုတ်ပါမလားဗျာဖြစ်နိုင်ဘူးဗျာသူတို့ဘာသာမို့သာဟော ဟိုသမုဒိယလက်ခံလိုက်ရင်ဒုက္ခဖြစ်ကြောင်းဖြစ်နေတာတခြားဘာသာမှမဖြစ်နိုင်ဘူးခင်ဗျာတို့ဖြစ်ပါတယ်ခင်ဗျာဟိုကျွတ်တော့လူမျိုးဟိုဗျာတခြားလူမျိုးဖြစ်နိုင်ဘူးခင်ဗျာဖြစ်တာပါခင်ဗျာလုံးပြောမယ်ဗျာခင်ဗျားရောက်ဖို့လို့လားဟင်ပြောကြခွန်းကငလူပြီးတော့ခင်ဗျားပြောရင်လုံးပြောဗျာဟာမေးကြည့်ဘူးလို့ခင်ဗျာဟင်ဟင်အဲဒုမမဟုတ်ဘူးညာနဲ့တိတ်ခံနေကွာဟဲ့ အဲတို့ဟိုဒါတွေကတော့ဟိုဒိဋ္ဌာန်တို့အပေဘုံတွေတော့ဒုက္ခဘုံဝဲဝဲဒုက္ခဘုံမာလို့တတ်မှတ်ထားတဲ့နတ်ပြည်မှာဟဲ့ဟင်ဟိုဗျာဒုက္ခဒုက္ခကိုအလွတ်ထားပြီးသူ့ဆံစိတ်ကလေးနဲ့တကူကြီးပျော်မွေ့နေတဲ့ဓမ္မတွေဆိုလွတ်ထိုင်နေခင်ဗျာတော့ဘာဖြစ်လာခင်ဗျားရောက်ဟင်ခင်ဗျားရောက်ဘူးလို့လားအာလုံးပြောမယ် လက်ပုတ်ခံရမနော်ခင်ဗျာတူတူပြောသိရှားနော်ဟောလက်တန်လာရှိရရဟင်ဟင်ဒီချမ်းလောက်ကတော့မှီနိုင်တယ်ဟင်ဟင်ဟင်အဲ့တော့ဒီသမှုရိယတွေဒုက္ခဖြစ်ကြောင်းဟာလေအမှန်ပဲအဲ့တော့သမှုရိယဆိုတာဒုက္ခပေးသူထင်တယ်ဟဲ့ဟင်ဒုက္ခဒုက္ခဒီဒုက္ခပဲရအောင်ဆို သမှုရိယကပေးတာလေအဲ့တော့သမှုရိယတွေဒုက္ခပေးသမားပဲ ဟုတ်ကလားဗျာဒါလည်းမှန်ပဲတင်နော်မှန်ပါဗျာအဲ့တော့တို့ဒီဒုက္ခရဲ့ချုပ်ကြောင်းဖြစ်တဲ့និရောဓခေါ်မှာပေါ့လေဟုတ်ကလားဒုက္ခရဲ့ချုပ်ကြောင်းនិရောဓသွားအဲဒီသမှုရိယကိုတို့မက်ကနဲ့စာမှာတင်တယ်ဟဲ့ဒီသမှုရိယမက်ကနဲ့တာရင်ဟုတ်ကလားဒီအကြောင်းငံတလိုက်ရင်အကျိုးဖြစ်တဲ့ဒုက္ခမချုပ်ငြိမ့်နိုင်ဘူးလားဟုတ်ကလားအဲ့ဒီအကျိုးဒုက္ခချုပ်ငြိမ့်ပြီးကျင့်ပြီးပြင်နေတော့တာမဟုတ်လားနိရောဓပါဗျာဒါယောဂီတို့ ဗုဒ္ဓဘာသာဝင်သာနိရောဓဖြစ်နိုင်တယ်တခြားဘာသာဝင်အားထုတ်လို့မဖြစ်နိုင်ဘူးဖြစ်နိုင်ပါဗျာဟုတ်ပါမလားမရနိုင်ဘူးဗုဒ္ဓဘာသာဝင် မှတ်မှုလင်ထားတာမဟုတ်ဘူးလားဗျာဟင်ဟုတ်မှတ်မှုလင်ထားတယ်ဗျာဗုဒ္ဓဘာသာဝင်သာဒါဗုဒ္ဓဘာသာတရားဗျာဗုဒ္ဓဘာသာဝင်သာချုပ်နိုင်တယ်ဗျာတခြားဘာသာဝင်အားထုတ်လို့မချုပ်နိုင်ဘူးဗျာဟုတ်ပါမလားခင်ဗျားဝင်လို့ဘူးလို့လား တော့ခေရောကပြနာဟုလဲချာဟုတ်ကလားဗျာလုံးခေရောမကပြနာဟုလဲချာဗျာဒီကပြဟေးလာမုံဗျာခင်ဗျာအင်္ဂလန်ဆိုတော့မရဟင်ဟုတ်တမိုးလာချာတယ်ဟာလုံးခင်ဗျာတော့ဘူးလို့လားခင်ဗျာခေါင်းရင်းကြောင်ချီရတွေ့တာနဲ့ဘယ်လိုဟင်ညာအကြောင်းတို့လူမျိုးမှလားကွ ဟိုတို့နတ်ဘုံကနတ်တီသွားအထုတော်ဟောဟိကျင်ဗြမာဟောဟိအပိုးရာတွေသွားသံသိတိတိရှိတာကိလေသာမရှိတော့ပဲနဲ့သူဗြမာဘုံရောက်တဲ့ပုဂ္ဂိုလ်ဟာထောင်ထားတဲ့သူပိုက်ဆံလေးလို့လေကောင်းကြခြင်းလေရပန်းကြခြင်းလေရဟိသူသူ့မိတာကြည့်လေလူဘဝကသူ့မိတာဟာသံသိနေနေတာမို့လားဟိဟဲ့သူဒီခုနပြောလို့ရတမကူတာဝကစုနဲ့မဲ့ဟိုမြဲ့လို့ရှိရင်ချက်ချင်းသူ ပရိသမေတာဘာတရားလားဖြစ်မှာမဟုတ်ဘူးလားမှန်ပါတယ်ဗျာဟုတ်ကလားဟဲ့အဲ့တော့သူခေါင်းကြခြင်းလည်းရတယ်ပန်းကြခြင်းလည်းရတယ်ပန်းဖန်ရှင်နေဖို့ပဲတပင်းရှင်နေဖို့ပဲဟုတ်ကလားတို့မှမဟုတ်ဘူးခဲ့ဟိုတရိသံပြေရောက်နေတဲ့တို့အာလာဝကတော့လေပေမာဝတာတို့တာတာခီရီတို့ဒါတရိသံမျိုးတို့တွေမဟုတ်လားအဲသူတို့ကမရနိုင်ဘူးရနိုင်တာဟောရအောင်လို့ရနိုင်တာပဲဒါမို့တို့ဒီညီရောလာသစ္စာကလည်းဘသူလောက်လို့ဘသူမှမျက်နှာလိုက်ဘူးထင်တယ်ဟဲ့ဒါဟိုဗုဒ္ဓဘာသာဝင်မှု ညံ့နာမလိုက်ဘူးလောက်ရဟုတ်လားချုပ်အောင်လို့ရဟုတ်ကလားဟိအဲရနိုင်တာပဲသူလဲဟင်ဒါမှမဟုတ်သူလဲအမှန်တရားထင်တယ်ဟိအဲအဲ့ဒီအမှန်တရားကတို့မက်ကသစ္စာထင်တယ်ဟိဟုတ်ကလားဘွားမချုပ်မှာထင်တယ်မဘွားပဲချုပ်ပါမလားအဲ့တော့ဒီမက်ကသစ္စာကလည်းဟောတို့ယောဂီတွေဘွားမရမှာအပြင်လူဘွားမရဘူးမရပါဘူးဗျာဘာလို့မရမှာဘာလို့ရမှာလဲလောကရောဗျာ ဒီမှာတို့ဒီလိုရိတ်တာတဲ့ဝင်ပြီးအခုလိုပွားမှရမှာအပြင်တော့မရနိုင်ဘူးလောက်ပြောဟဲ့ခင်ဗျာဒါတော့ခင်ဗျားတို့ညင်လို့ကြုံလျှောအောင်မှာပေါ့လေဟုတ်ဗျာရိုးစိုးတခြားဘာသာမရနိုင်ဘူးဗျာဟိုမှတ်ပုံတင်ထားတယ်ဗျာဒါဗုဒ္ဓဘာသာတရားဗုဒ္ဓဘာသာဝင်တွေလိုက်စားမယ်တရားဟုတ်ပြီဟုတ်ပါမလားဗျာဟင်ဟုတ်ပါမလားဗျာအဲတို့ဒါတော့လူပြည်မှုဘူးဗျာနတ်ပြည်ကြရင်တော့မရနိုင်ဘူးဗျာဟောဒီမှာကတွေ့တာ ဟုတ်ကလားဗျဟိုဇမာတော့မရနိုင်ဘူးကြာခဏတော့ဟုတ်ကလားဟိတိုင်းအမှန်တရားသူလည်းအမှန်ပဲဘယ်သူမှမျက်နှာမလိုက်ဘူးဟုတ်ကလားဟင်ဘယ်သူမှမျက်နှာမလိုက်ဘူးတို့တော်မြတ်ကသစ္စာကပွားတာကပွားတာပဲဟုတ်ကလားပွားတာကမချုပ်ဘူးချုပ်တာကမပွားဘူးဟုတ်ကလားသူလည်းဟိုသူတတ်တိသူသဘောတင်တယ်ဟိဟုတ်ကလားဟင်သူ့ရဲ့သူ့ရဲ့အမှန်ကိုသူအမှန်တိုင်းပြနေတဲ့အတွက်သူတို့ဒါမှမဟုတ်တစ္ဆာလို့ဆိုတယ်ဟုတ်ကလားဗျာ သစ္စာသည်အမှန်တရားသည်ဒီလေးပါးတဲ့ဟုတ်ကလားအပူရှိသလားမရှိပါဘူးဗျာအလိုရောမရှိပါဘူးဒီလိုဆိုနောက်ပွင့်မဲ့ဘုရားကဘယ်နှပါဟောမှာလဲ၄ပါးပါအရင်အရင်ပွင့်ခဲ့တဲ့ဘုရားဟော၄ပါးပါ၄ပါးပဲဟုတ်ဒါတဲ့အပူလည်းမရှိဘူးလို့လည်းမရှိဘူးဟုတ်ကလားလောကီသစ္စာကတော့ဟိုသူထင်ရသူကိုထင်ရကိုလောကီသစ္စာကတော့အပူလည်းရှိနေတယ်အလိုလည်းရှိနေတယ်ဟင်လောကပညာပြောတာလေဟင်ဒီကနေ့ ဟိုဒီဟာကိုပိုက်ဆံလို့ပြောတယ်လက်ဖြင့်ငါသက်ကူလို့ပြောရင်ကြာပြီတယ်သူကဟုတ်ကလားဒီကနေ့အိုးချမ်းပဲလက်ဖြင့်ငါဟောတာကိုပိုက်ဆံဟေ့ဆိုလဲရနိုင်တယ်ဟုတ်ဗျအဲ့တော့သူလောကသစ္စာနတ်သစ္စာလို့ဆိုတာဟုတ်ကဲ့လောကသစ္စာကတော့ဟုတ်ကလားအဲသူတို့အများသဘောတူရင်ဖြစ်တာပဲဒီဟာကတော့အများသဘောတူတူမတူတူလက်ခံခံမခံခံသစ္စာကတော့ဟောဒီဒီပါပဲဟုတ်ကလားလိုက်နာခြင်းလိုက်နာမလိုက်နာခြင်းနေဒီလေးကို ခုပဲရှိတယ်တိတဲ့အပူလည်းရှိဘူးအလိုကောဗျာအပူလည်းမရှိဘူးအလိုလည်းမရှိဘူးတောင်တစ္ဆာပြီပဲဖရာအဲပွင့်ပွင့်ဟုတ်ကလားဒီလေးပါဟောရမှာပါပဲဟုတ်ကလားဒီလေးပါထဲမှာဒုက္ခနဲ့သမုဒရာဟိဟိအဲသမုဒရာကဒုက္ခဖြစ်ကြောင်းထင်တယ်ဒုက္ခပဲဒုက္ခပဲသို့မဟုတ်ဒုက္ခပေးမဲ့ तू သမုဒရာကလေဒုက္ခက ဟုတ်ကလားသမုဒိယပေးတဲ့ဒုက္ခကိုခံရမှာတယ်ဟဲ့သမုဒိယပေးတော့ခံရမယ်သမုဒိယကစူဆောင်းပေးတော့သူခံရမယ်ဒုက္ခပါလေဟုတ်ကလားဟဲ့ဟေ့အဲ့တော့ဒီသစ္စာနှစ်ပါးကသူလောကီသစ္စာပြောတာတယ်ဟဲ့လောကရဲ့ဟိုလောကထဲမှာရှိနေတဲ့လူတွေထင်တယ်အဲဒီလိုဆိုရင်သူပညာပေါ်မှာရှိမှာပေါ့ပညာနယ်ပယ်မှာဒီသစ္စာနှစ်ပါးရှိလိမ့်မယ်အဲပညာပေါ်မှာအဲပညာနယ်ပယ်မှာဘယ်သူတို့ဟဲ့ အစွဲသည့်ထင်တယ်တို့အစွဲသည့်သမားများဟာဒီတစ္ဆာနှစ်ပါးကိုလက်ခံထားတယ်ဟင်ဒီတစ္ဆာနှစ်ပါးနဲ့ပဲလျှောက်လဲနေကြတယ်ထင်မလားအောက်သွားတာဟောအထက်တက်မှာဟောအခုရောက်နေတော့ဟောအဲဒီတစ္ဆာနှစ်ပါးပညာနဲ့ပယ်တဲ့မှာအစွဲသည့်နဲ့သွားနေတဲ့ပုဂ္ဂိုလ်တွေဟုတ်ကလားဗျာဒါနဲ့သွားမှာဟုတ်ကလား အဲ့တော့ဒုက္ခကိုအဲဒုက္ခမှန်းမသိသူဟုတ်ကလားသို့မဟုတ်ဒုက္ခကိုဒုက္ခထင်နေသူဟုတ်ကလားဟင်ဒီအစွဲတိကဒီလိုသူကကြောင်းဝဲပြီးမယ်ထင်တယ်ဟဲ့ဟုတ်ကလားဒုက္ခကိုဒုက္ခမှ မသိအောင်လဲဖုံးဖိပြီးမယ်ဒါလည်းပညာလေးမျိုးပြောခဲ့ပြီးပြီပဲဟုတ်ကလားဗျာဒုက္ခကိုဒုက္ခထင်အောင်ဟောဟင်ဒါလည်းလုံနေမှာထင်တယ်ဟဲ့ ဟင်တို့ဝေဒနာကထိပိဆိုတဲ့တည်းမှာပိမှာခေါင်းဆောင်ကဘယ်သူတို့ဝေဒနာထင်တယ်ခံစားရတယ်သူကဟိုအရှိတိုင်းခံစားတာလားချက်ခံစားတာလားချက်ခံစားတာချက်ခံစားတာဟင်တဆိတ်ကိုသူတအိလုပ်တယ်ဟုတ်ကလားဟင်ခုနဟိုတို့ရေမြုပ်ခဲ့လို့ထင်တယ်ဟဲ့ကိုယ်ခန္ဓာကိုကြည့်တော့ဟောသူများခန္ဓာတွေကြတော့ဟောအဲတို့သက်မဲ့ဟော ဘယ်ဟာဖြစ်ဖြစ်ရေမြုပ်ကဲ့သို့ပဲဟုတ်ခလားအဲရေမြုပ်ကဲ့သို့ဖြစ်နေတယ်အဲ့ဒီရေမြုပ်ကဲ့သို့ဖြစ်တဲ့ကံမရတွေ့မရအငွေ့အသက်မြအရှိန်မြရှိတဲ့ဟာကိုသူကတစ်စိတ်ကိုတအိတ်လုပ်ပြီးပြလိုက်တော့ပညာကဘယ်လိုနေသလဲဆဲ့မယ်ဟုတ်ကလားမရှိတာရရှိလို့တော့အရိတ်ကိုပဲအဲတို့ဘာတော့ဘာကြီးညာကြီးဒီလိုမဟုတ်ဘူးလားယောဂီတို့ကိုယ်တိုင်ကိုအဲလေဝင်းလာတာဘယ်နဲ့တော့ အငွေ့တဲ့လားတကယ်အခဲအဆိုင်ခဲလားအဲထွက်တော့ကောအဲယောဂီတို့လာလျှောက်တော့အလုံးလေးဖေရအချောင်းလေးတာဖိတ်နယ်လေးဖေရဟုတ်ဒါဘသူတို့ဟေးဝေဒနာကချက်ပြတယ်ထင်တယ်ပညာကပဲတော့ပညာလဲ့ပြီဘုံဘုံဝင်လာတော့အရေးကွေလေးလေးဟုတ်ကလားငွေလေးတွေပါရှိအဲ့ဒါကိုယောဂီတို့ပညာကလှဲ့လိုက်တော့ဘယ်လိုတဲ့ဘယ်လိုတဲ့ ဝင်လာတော့အလုံးလေးဟုတ်တခါတည်းကဘယ်ပဲညာပဲတချို့ယောဂီပြောသုံးလုံးဘူးကြီးတယ်ပါသေးဟုတ်ဗျာဟင်ပညာကကဲမရှိတာရှိလို့လှဲ့လိုက်ပြီဟင်ဟင်ဒီလိုဆိုဒီပညာဟာအမှန်ဖြစ်သလားဟောမှားနေသလားမှားပါဘူးဟင်ဟုတ်ကလားဟင်အမှားကိုအမှန်လုပ်လိုက်တာထင်တယ်ဟဲ့မှန်ပါဗျာ ဟုတ်ကလားတို့မို့အငွေ့သက်ဆိုတဲ့အမှန်ကိုသူအမှားလုပ်ကြည့်တယ်ထင်တယ်ဟောအငွေ့သက်ကိုသူအလုံးကိုပြတယ်ဒီလိုသူတင်ညာဝိပ္ပန္နတာဖြစ်နေနော်ဟင်ဝေဒနာအချက်နောက်ကိုသူနောက်အောင်ခံပြီးတော့ဟုတ်ကလားတင်ညာဝိပ္ပန္နတာဖြစ်ဘူးလားဒီလိုဆိုဟိုတင်ညာနောက်ကနေပြီးလိမ်မဲ့ဝိညာဉ်ဟာဟောဟင်ဒီကမှဟိုတင်ညာကမှဖောက်ပြနေပြီအမှားပြလိုက်ပြီဆိုရင်ဝိညာဉ်ကဘယ်လိုမှတ်မှာလဲတော့အမှားပဲမှတ်မှာပေါ့ဒီလိုဆိုစိတ်ကတော့ဝိပ္ပန္နတာဖြစ်နေဘူးလားအဲတို့ အမှန်မှားလို့ရှိရင်အမြင်လည်းမှားမှာပေါ့အဲအမြင်မှားလို့ရှိရင်ကိုယ့်ဘက်ကဒိဋ္ဌိဝိပါဒတာအယူပါမှားမှာပေါ့ဒါပညာကသွားတာထင်တယ်ဒီပညာကိုသူ့ကြည့်တယ်လားဟိုဝေဒနာချဲ့တာကိုသူအဟုတ်ထင်ပြီးတော့ဟုတ်ကလားဟင်အဲ့တော့တို့တို့ဘက်ကနေကြည်လိုက်လေအဲရင်မြုပ်ထင်ဟဲ့အဲတစ်ဖက်ကြည့်တော့ကောရင်မြုပ်ပါဟဲ့အဖင်းရုပ်ကြည့်တော့ကောရင်မြုပ်ပါသူ့အတန်ရုပ်တာကောရင်မြုပ်ပါအနတ်ငါကော ယောဂီတို့စားကြတဲ့အရာပါကကောအဲတွေ့တာကောအဲရေမြုပ်ဆိုတော့နှင်းခဲနဲ့ဘာအထူးအဲနှင်းခဲကထမင်းခဲဖြစ်နေတယ်ဟုတ်ကဲ့အဲ့တော့တင်ညာကထမင်းခဲဆိုတော့ဝိညာဉ်ကလည်းထမင်းခဲအတိပဲပြီးမှာအေးအဲ့တော့ယူကလည်းဟိုထမင်းခဲဆိုတဲ့အယူနဲ့ပဲစားနေကြတာထင်တယ်ဝါလာဝါဖြစ်ဟိုထမင်းခဲဗျဟောဗျာထမင်းခဲဆိုစားတာမဟုတ်ဘူးလားခင်ဗျားတို့နှင်းခဲဆိုစားတာလားထမင်းခဲဆိုစားတာလား အဲထမင်းကဲဆိုသားထမင်းကဲဝါအောင်ပါပေါ့ဗျထမင်းကဲဆိုသားတော့ဟောလုတ်ကြရောမယ်ခင်ဗျာဟင်ဟင်အဲ့တော့တို့ဒီအဲဟိုတိဆွဲနောက်မှာရှိတဲ့ဝေဒနာနဲ့ပညာဟုတ်ကလားသူ့မိပြီးတော့ဟိုကဝิญဉ္ဇကလာရတာဟုတ်ပဲအဲ့ဒီတိုင်းပဲဟိုတို့အမှန်မှားရင်အမြင်မှားမှာအမြင်မှားရင်ဟိုဘက်ကအယူမှားဆိုတဲ့အထင်မှားမှုတွေပေါ်မှာဗျာအဲဝိပါဏတာ30တို့ကိုဆက်သင်ထားတယ်ဟုတ်ကလားဗျာဟင် အဲ့တော့လောကီသစ္စာကတော့သူ့အဲ့ဒီဟာလေးကိုပဲအကောင်ထင်းခင်းအဲ့တော့ဒုက္ခခန္ဓာပေါ့ဟင်အစင်းနေတဲ့ပုဂ္ဂိုလ်ရောဟင်ရလိုက်တယ်ထင်လို့ထင်တယ်ဟဲ့ဟင်အတန်ငါကောဟဲ့ရလိုက်တယ်ထင်လို့ထင်တယ်အနတ်ငါကောဟဲ့ဟင်အဲတို့အရာသာအတွေ့အထိတွေကောဟဲ့အတွေ့ဉာဏ်တွေကောဟဲ့အဲရတယ်ထင်လို့ကုန်းကုန်းပြီးသွင်းလိုက်တာဒုက္ခခံလိုက်ကြဟုတ်ကလားဗျာဟင် ဟိုနွားကြီးနဲ့ပြောရင်တနေကုန်ယုံဟာထွန်းဟာရက်ဟာဟုတ်ကလားဒီလောက်လုံးမှမြဲတထုံးရဟင်နွားမြဲတထုံးကဘယ်တော့ဒုက္ခခံရတော့ဟင်ဟင်ဟိုဒသလောင်းပေါ့လေဟင်ဟိုဒသလောင်းနဲ့မှနှစ်ကောင်စားရတာတင်လေဒသလောင်းတစ်ကောင်လားနှစ်ကောင်နှစ်ကောင်နှစ်ကောင်သာမှဒသလောင်းအဲ့တော့ဗျာနွားတစ်ကောင်မြဲတထုံးသာလောက်ရှိမှာဟုတ်ကလား မြတ်တထုံးကိုဒုက္ခဘလောက်ခံစားရတော့ဟုတ်ကလားနွားတွေနွားတွေနွားတွေဟင်ဟုတ်ကလားတို့တို့ကတော့ဒီတော့မဆိုးပါဘူးဆိုးတာပါဟင်တို့ကတော့ဒီတော့မဆိုးပါဘူးဆိုးတာပါဆိုးတော့ဆိုးအာအာလောကရောမဲလောကရောမဲဟင်အဲ့တော့ဒုက္ခနဲ့သမုဒယဟာတို့ပညာလောကမှာ ဟုတ်ကလားဗျာဘာဖြစ်လို့ပညာလောကဆိုကိလေသာချေချမှာပေါ့ဘောင်းတော့ပညာမနေပြီကိုအဲပညာမတော့တို့ဟိုဟာလဲဝိညာဉ်ကလည်းမှားတော့မှထင်တယ်ဟဲ့ဒီလိုဆိုအယူဖြစ်တဲ့ဒိဋ္ဌိခေါ်အဲမှားနေတဲ့တွေ့ဟောတို့လောကီသစ္စာဗျာသူတို့သွားဟုတ်ကလားတို့မဟုတ်ဝုလေသစ္စာထင်တယ်လို့ဝုလေသစ္စာသူဝုလေသစ္စာဒီနှစ်ခုပဲထင်တယ်ဟဲ့အဲ့ဒီဒီနှစ်ခုပဲဟုတ်ကလားလောကီသစ္စာဆိုရင်ကော အဲ့ဒီနှစ်ခုပဲဟုတ်ကလားဗျာနှစ်ခုတည်းပူသေးလားမပူပါဘူးဗျာအဲသမုဒိယရှိသလောက်ဒုက္ခဖြစ်မှာပဲဟုတ်ကလားဒုက္ခဖြစ်သလောက်လည်းသမုဒိယပြန်ဖြစ်မှာပဲအဲ့ဒီနှစ်ခုနဲ့လဲနေတာတင်လေဒုက္ခဖြစ်လို့သမုဒိယဖြစ်ပြီးသမုဒိယဖြစ်လို့ဒုက္ခဖြစ်ပြီးဟုတ်ကလားအဲဒီနှစ်ခုနဲ့ပတ်ချလဲနေတယ်ဒါဝတ်လဲကိစ္စတွေပဲဟုတ်ကလားဒါပညာလောက အစွဲပြီးတဲ့သူလာခဲ့ကြတာဟင်ဘယ်လောက်ကြာခဲ့သလဲကြာခဲ့ပါဗျာဟုတ်ကလား ဟင်အဲတော်တော်ကြာခဲ့ပြီထင်တယ်သိတော်ကြာသေးပါဘူးနော်ဟိုတို့ဒီကြမှာဖြစ်တာမင်းပါဟင်ဒုက္ခသစ္စာတို့ဒီကြမှာဖြစ်တာဗျာရွာထဲမှာဒုက္ခသစ္စာမရှိပါဘူးဟုတ်မရှိဘူးဗျာခမင်းနဲ့ကြာကျုပ်သိတယ်တပြုံပြုံနဲ့ခင်ဗျားတို့ဟင်ပြုံပြုံပြုံပြုံနဲ့မိသားစုများစားနေလိုက်ကြတာဟင်ဟင်တခါတည်းဟို အင်းဟင်းပါကလေးသူကကိုဖယ်ပြီးကိုကသူ့ဖယ်ပြီးနဲ့ဒါလားဒုက္ခဒါလားဒုက္ခရွာထဲမှာဒုက္ခမရှိဘူးတို့ဒီနတ်တလူကြမှာဟုတ်ကလားဗျာမရှိတော့ဘူးခင်ဗျာလုပ်ပြောမယ်ခင်ဗျာလက်ရှိသနော်ခင်ဗျာလက်ပုတ်ခံအောင်မယ်ခင်ဗျာဒီတိုင်းဆိုဟင်ဟင်အဲ့တော့ဒီပစ္စနှစ်ပါးပဲရှိတယ် အဲ့တော့ဒီသစ္စာနှစ်ပါးကိုတို့အမှန်မှားဒီလိုတင်နေဟိအမြင်မှားဒီလိုတင်နေဟိအဲအမှန်မှားအမြင်မှားရင်တော့ဟိုဘက်ကအထေမှားဆိုတဲ့အယူမှားလဲလာတော့မှတင်နေဟိဟုတ်ကလားဟိအဲ့ဒီပုဂ္ဂိုလ်ဒီဟိပျော်မလားမပျော်ဘူးလားဗျာအမှန်မှားသူတွေပြောတာဟင်မပျော်ဘူးကြီးတယ်ဟုတ်ကလားဗျာအဲပြောနေတယ် အဲ့ဒီပြောနေတဲ့ပုဂ္ဂိုလ်ဟာនិရောဓနဲ့မက္ခကူးပါမလားကူးနိုင်ပါဗျာကူးနိုင်ဘူးအဲ့တော့និရောဓနဲ့မက္ခကိုကူးမဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးတော့မပြောတဲ့ပုဂ္ဂိုလ်ပါဗျာဟင်းဘာလို့မပြောတာတော့အမှန်မှန်မှထင်တယ်အင်းအတိမှန်မှထင်တယ်အမြင်မှန်မှထင်တယ်အမှန်မှန်အတိမှန်အမြင်မှန်ဟုတ်ကလားဒီသုံးခုရှိလို့ရှိရင်ဘယ်တော့တို့ဟင်ပြောပါဦးတော့မလား အဲမပြောမှခင်ဗျားအဲ့ဒီနိရောဓမဂ္ဂသွားမှာပေါ့အဲ့တော့နိရောဓမဂ္ဂကတို့လောကုတ္တသစ္စာထင်တယ်ဟိဟင်ဟိုအစွဲတိကိုပယ်မဲ့ပုဂ္ဂိုလ်ဒီသုံးမဲ့သစ္စာနှစ်ပါးဟုတ်ကလားအစွဲတိကိုပယ်မဲ့ပုဂ္ဂိုလ်တွေလေအမှားတိကိုပယ်မဲ့ပုဂ္ဂိုလ်တွေသုံးမဲ့သစ္စာနှစ်ပါးဟုတ်ကလားဗျာတို့မဟုတ်ဝုကလွတ်လူတဲ့ပုဂ္ဂိုလ်များသုံးမဲ့သစ္စာနှစ်ပါးဟုတ်ကလားဗျာအဲ့ဒီသစ္စာနှစ်ပါးလေ ဟင်မကနဲ့និရောဓအဲတော့ဟိုဘက်ကនិရောဓနဲ့မကသုံးဘုံမကနဲ့និရောဓသူတို့ကဘုကလွတ်လူတဲ့ပုဂ္ဂိုလ်ဒီသုံးမဲ့တစ္ဆာဖို့ဖိဟုတ်ကလားဟောဒီဘက်ကသမုဒိယနဲ့ဒုက္ခသို့မဟုတ်ဒုက္ခနဲ့သမုဒိယဟုတ်ကလားဒါကဝုကမလွတ်လူသေးတဲ့ပုဂ္ဂိုလ်ဝတ်ထဲကိုလေခြင်းတဲ့ပုဂ္ဂိုလ်တွေသုံးမဲ့တစ္ဆာပုံအဲ့ဒီနှစ်ပုံတည်းကိုတို့ယောဂီတွေဘယ်ပုံယူမလို့ကြိုက်တာလဲသုံးမဲ့ပုံ ဟဲ့လေလုံသံဟုတ်ကလားအခုဘယ်ပုံတိုင်းနေဆိုဟုတ်ဟုတ်ကဲ့လက်ရှိကနော်ရှမ်းလောက်တော့မိအောင်ပုတ်နိုင်လေဟင်ဟုတ်ကဲ့ဟောဘုဒ္ဓဟုတ်ကလားဗျာဟင်ဟင်ဟင်ဟိုဘုရားဘာသာမှန်များတော့နိဗ္ဗာန်ရပါလို့ဓာတုတိုင်းတောင်းတာပဲဟုတ်ကလား ကလူတိုင်းတောင်းတာပဲဟုတ်ကောနင့်တောင်းတာတောင်းတာလုတ်တော့အဲ့ဒီပဲလုတ်တာလားဒီပဲလုတ်တာလားဒီပဲလုတ်တာပါဘယ်ဘက်ပုံကောက်နေတော့ပညာနယ်ပဲတဲ့တမှုရိယာနဲ့ဒုက္ခပုံကောက်ပြီးဟုတ်ကဲ့အဲ့တော့တမှုရိယာနဲ့ဒုက္ခပုံကောက်ပြီးတော့និရောဓမက်ကလိုချင်ပါတော့ဆိုလို့မဖြစ်နိုင်ဘူးဗျာဟုတ်ကဲ့ဟင်ဖြစ်နိုင်မှာမလားဟင်ဟင်ဟုတ်ပါမလားဟင်သူသာကတော့ဝါပေါ့ကွယ်ဟင် တဏှာရှိတဲ့ပုဂ္ဂိုလ်တိုင်းနိဗ္ဗာန်ကြောက်တယ်လို့နိဗ္ဗာန်နဲ့တဏှာဆန့်ကျင်ဘက်ဟုတ်တာဘူးသမုဒိယရဲ့တရားခံကတဏှာမဟုတ်ဘူးလားဟုတ်ကလားတဏှာရှိသူတိုင်းနိဗ္ဗာန်ကြောက်တယ်ဗျာဟဲ့နိဗ္ဗာန်နဲ့တဏှာဆန့်ကျင်ဘက်တောက်တဲ့နဲ့ဖေးကြီးဖြစ်လို့တဲ့ဟုတ်ကလားဟေးဟုတ်ကလားဟေးအဲ့တော့ဒုက္ခဒီဒုက္ခဆိုတာအမှန်ပဲဟုတ်မဟုတ်ကိုရှုွက်ထဲကကြည့်ပြီးသားမှာဟင်ဟုတ်ကလားဟိတို့ကိုဖြတ်တာဟုတ်မဟုတ် ဖြစ်သိနေတာဟုတ်မဟုတ်ဟုတ်ကလားဟင်အဲ့တော့ဒုက္ခဖြစ်သိနေတော့ကိုယ်ကိုယ်လေးကိုတို့ပဲနဲ့တော့မပြည့်စည်ရတော့ဟင်တမှုရိယာကပြုတ်ပြင်ပြရဘူးလားအဲ့တမှုရိယာနဲ့တို့ပြဖာထိပေးနေကြလဲဟုတ်ကလားဗျာဟင်အဲ့တော့တမှုရိယာနဲ့ဖာထိတိုင်းဟုတ်ကလားဒုက္ခပဲပြန်ဖြစ်မှာဟုတ်ကလားဟဲ့ဟိုသမင်းစာလို့စားလိုက်တယ်ဟိုစားပါများလေကြကြစားလေပဲ အင်းဒီပစ္စည်းကြိုက်တယ်ဆိုတော့သုံးကြည့်ပါလားတစ်ခါသုံးနဲ့နှစ်ခါသုံးဘယ်ဟာကပူပြီးသမှုရိယပူများမလို့ဟုတ်ကလားဗျာဒီလိုဆိုသမှုရိယကိုလက်ခံလေဒုက္ခလည်းပူပွားနေတယ်နေမှာပေါ့ဟုတ်ကလားဗျာဟင်ဟိုဒုက္ခကြောင့်ဒုက္ခဖြစ်တာမှမဟုတ်ပဲသမှုရိယကြောင့်ဒုက္ခဖြစ်နေတဲ့ဥစ္စာကြီးကိုဟုတ်ကလားအဲ့တော့ဒီသမှုရိယကိုတို့တွင်တွင်သုံးနေရင်ဒါဒုက္ခကြောင့်အဲ့တော့ဒီသမှုရိယကြောင့်သွားကိုတို့သိမှဟုတ်ကလားဗျာ ဟုတ်ကလားဗျာအဲ့တော့ဒါတိမှဟိုဘက်ဘုံကိုယူမှာပေါ့ဟင်အဲတို့ဒီဘက်ကဒုက္ခကို ပိုင်ပိုင်ခြားခြားသိဖို့ထင်တယ်အဲပိုင်ပိုင်ခြားခြားသိပြီးရင်ဒုက္ခရဲ့လက်တယ်ဘယ်သူတော့တမှုရိယထင်တယ်တမှုရိယကိုပယ်နိုင်ဖို့ဟုတ်ကလားကိုဘက်ကနေဒေါသနဲ့မက်ကကိုသွားပြီးအကူကြီးတောင်းရတာဒါလွတ်လူသူများပြောတာပေါ့လေဟုတ်ကလားအဲမလွတ်လူတဲ့ပုဂ္ဂိုလ်ကတော့ဟိုဘက်ကိုကူးလိုက်မှမထင်ဘူးလား ကူပါမလားကူပါပါဘူးတို့ယောဂီတွေတော့ဘယ်တော့တော့ဘယ်တော့တော့ဘာတဲ့ဗျာဟင်ဖြည်းဖြည်းပေါ်ဟင်ဟင်ဟုတ်ကလားဟိအဲ့တော့တို့ဒီနိဒေါရနဲ့မက်ကဟုတ်ကလားကိုးကျင်တဲ့ပုဂ္ဂိုလ်သာဒုက္ခနဲ့သမုဒယဒုက္ခကိုပိုင်ပိုင်ခြားခြားတီးမှဟုတ်ကလားအဲဒုက္ခရဲ့လက်သာသမုဒယကိုဟုတ်ကလားပေဖို့ရဒါပေရမယ်ကိစ္စဒါကိုပေပြီလို့ ဒီလိုကိုသိရမယ်ခင်ဗျာဟုတ်ကလားဗျာဟင်အဲ့လိုသိတဲ့ပုဂ္ဂိုလ်သားလေတို့ဟိုဏိရောဓနဲ့မက္ခကိုကူးမှာအဲ့ဟိုဘက်နဲ့ပဲဟိုဘုံကိုကင်မှာပေါ့ဗျာဟုတ်ကလားအဲ့တော့တို့သစ္စာလေးပါးမှာဟိုနှစ်ဖက်နှစ်ဖက်တင်နေဟိဒီဘက်လောကီဘက်ကနှစ်ခုဟိုလောကုတ္တဘက်ကနှစ်ခုဟုတ်ကလားအဲ့သစ္စာလေးပါးရှိပြီဒါဘယ်ဘာသာဘယ်လူမျိုးဘသူနဲ့ပဲကြုံကြုံမယူခြင်းမနေရမယ် ဒီတိုင်းပဲဟုတ်ခလားဟင်တခြားဘာသာကဥမာမဲ့တို့ဟိုဒုက္ခကိုဒုက္ခမှမသိခဲ့ရင်ဒုက္ခကိုဒုက္ခလို့ထင်ခဲ့ရင်ဒီဘက်ကနှပုံမယူကျင်တာရှိရမယ်ယူရင်တော့သူတို့လည်းရနိုင်တယ်ရနိုင်ပါရဲ့ဗျာဟုတ်ကလားဗျာအဲ့တော့သစ္စာကတော့၄ပါးပဲထင်တယ်ဟဲ့၄ပါးအဲ့၄ပါးပဲအဲ့ဒီသစ္စာဘယ်ကဖြစ်တယ်လဲဟင်အဲ့ဒီသစ္စာတွေဘယ်ကဖြစ်တယ်လဲတို့ အဲအဲ့ဒီခန္ဓာဘယ်ရရတာလုတ်ကြောင်အဲ့ဒီဆိုဘယ်ကလာတာတော့လုတ်ကြောင်ဟင်အဲတခုမဟုတ်တခုများတဲ့လူတွေညာပြောတာမရဘူးဟုတ်ဗျာဟင်အဲ့တော့ဒီသစ္စာတွေဘယ်ကစတယ်တည်းဆိုသစ္စာဖြစ်ရတာစတာဗျာဟုတ်ကလားဟုတ်ကလားဟုတ်ပြောပြောဖြစ်တာနဲ့အဲတို့ဒီသစ္စာဖြစ်လာမှာဘဝဆိုတာဖြစ်လာရင်ဟုတ်ကလား ဒီတစ္ဆာတွေပေါ်တော့မှထင်တယ်အဲ့တော့တစ္ဆာဖြစ်ရတာသာဗျာဒီလိုပြောလို့လည်းရသုံးလို့တစ္ဆာဖြစ်ရတာသာဗျာဒီလိုလည်းပြောလို့ရတယ်ဟုတ်ကဲ့တစ္ဆာဖြစ်တို့ဟိုဟိုဘဝဟိုတန္တရာအစကပြောရင်တော့ရှိပါတယ်ဟုတ်ကလားရှိပါတယ်ဒီကားနဲ့ပြောလို့ရှိရင်တော့အဲ့နဲ့တော့မနေ့ကပြောခဲ့တဲ့သာတိပฏิပန်တွေ ပฏิပန်လေးဆိုတော့ကလလရေကြီးလေးရတဲ့ချိန်ကစပြီအမေဝန်းပိုက်ထဲမှာဖယ်လာဗျာမှန်ပါဗျာဟင်ဟင်တော်တော်ချမ်းသာမယ်မှန်ပါဗျာဟိုအမေဝမ်းကြာတိုက်ကြကြာတိုက်ဆိုတာမှုေးကြိုင်နေတာမဟုတ်ဘူးလားမိခင်ရဲ့ဝန်းကြာတိုက်ဆိုဟင်ဟောကြာဆိုတာဟိုရေထဲပွင့်တာမဟုတ်ဘူးလားမှန်ပါဗျာဒီလိုဆိုအေးလိုက်ပါဗျာကြာကြာတိုက်သေးဟုတ်သား အဲတစ္ဆာဘယ်ကစားတယ်လဲပဋိဒါမေဖြစ်ရာကစားလာပဲပဋိဒါမေဆိုတဲ့ဇာတိဒါဘဝစားတာပဲလေကလလာရင်ကြီးလေးဘာမှကြောက်ပါလောက်ဟုတ်ဒါအမိဘကလည်းမဟုတ်ဖေဘကလည်းမဟုတ်အဲအမိဖေရဲ့ဟိုအေးဘူးဆိုတဲ့ဥဒုသွေးကိုမိ၍ဂျာကနေပေါ့ဟုတ်ကလားဗျာသူတို့အကြောင်းတော့အကြောင်းကံတော့ဟုတ်တပေါ့သူတို့ကြောင့်ဖြစ်ရတာတော့ဖြစ်ရတာပဲသူတို့တို့ကြီးတယ်လားဆိုသူတို့ခေါ်တယ်မဟုတ်ပါဒီဘက်က ဟိုဘာတော့တတ္တဝါရကံလည်းပါသေးတာပေါ့အတိတ်ကံလည်းပါအောင်မှာပေါ့ဟုတ်ကလားဟဲ့ဟင်အဲ့တော့ရောအဲ့ဒီကတည်းကဖယ်လာလုံးလုံးနဲ့ဒုက္ခရောက်ခဲ့ကြဟဲ့ဟင်ထွက်လာတော့ဟောဟုတ်ကလားဟင်မိခင်ဝန်ကြလိုက်တာထွက်ခဲ့ရတော့လေဒီရှောရှောရှူရှူနေမှာပါဟင်တတ်တတ်တာတာမဟုတ်ဘူးလားဟုတ်ပါဘူးဗျာဘာဖြစ်လို့တော့လဲဘာဖြစ်လို့တော့များ ဟင်ဆက်တယ်မိုးလာတော့ပါတယ်ဗျာမိုးလာတော့ဟုတ်ပါဘူးဗျာထွက်လာထွက်ခါသာရှိမငိုနိုင်သေးဘူးခမဗဇကိုပြမရောက်သေးဘူးခမဒီဒေါက်တာကြီးဗျာအပြင်းရောက်မှငိုပါဗျာခဏနေသားမအောင်ဟင်ဟင်ဟင်ဟင်အဲအမေအမေဟိုဟာပေါ့ဟဲလောကခေါ်မှာပေါ့ အမိခန္ဓာဆိုတဲ့လောကတွေကနေအပြင်လောကပေါ့အတွင်းလောကကနေအပြင်လောကကိုကူးခတ်ခဲ့ရတဲ့ထွက်လာခဲ့ရတဲ့လွတ်မြောက်ခဲ့ရတဲ့အချိန်နော်ဟင်ကြာကြာသေးတယ်နဲ့ထွက်ခဲ့ရဟင်မချီမဆာဟုတ်ကလားဟင်ဟိုကိုဘဝကိုပိုင်တာပဲခြေတော်ကလေးနဲ့ဘုတ်ဘုတ်နဲ့ဒီလိုလေးနှမ်းပြီးထွက်လာခဲ့တာဟုတ်ပါဘူးဗျာတဲ့ခေါင်းလိုက်ဟုတ်ကလားခမည်းမြေလို့လားခမည်း ဟင်လောက်ကြောပဲဒီချမ်းနဲ့တော့ဟင်ပြင်ရလိုက်တာပေါ်မှာလဲဆယ်လာလုံးလုံးဟုတ်ကလားထွက်လာတော့လဲမချီမခါဟုတ်ဗျာအဲ့တော့ထွက်လဲလာရောဝန်တာလို့တယ်ဗျာရီလိုက်တာကိုခစ်ခစ်ခစ်ခစ်မယ်ဘယ်လိုလာတော့ဟာဆရာကြီးပြောသလိုဟုတ်ကလားဟဲ့ဝန်တာလို့နေမှာဟင်ဟင် ဒါမှမဟုတ်လေအမေဝန်းကြလိုက်တဲ့တက်တက်သားသားချမ်းချမ်းသာသာနေရပါရဲ့နဲ့အပြင်လာလို့ဆင်းရဲလို့ငိုတာနေမှာဟင်ငါအမေဝန်းပိုက်ထဲတော့တက်တက်သားမဟုတ်ဘူးလားဟုတ်ဟောဗျာခဗျာတို့ဟင်ဟင်အဲ့တော့မေဝန်းပိုက်လုံးလုံးငိုတာနေမှာဟဲ့ဟင်ဟင်မေလို့ရဘူးရဟင်ဟင် ဒုက္ခရောက်လုံးလို့ဟုတ်ကလားအဲ့ဒီနေရာမှာငိုတာတူလို့ရှိရင်တော့ဖြင့်လက်ရှိဒီအေးဆင်းဆင်းသက်ခဲ့ရတဲ့ကျင်းသောကြသောဒုက္ခကိုယ်ထဲမှာဆယ်လတွေ့ကြတဲ့ဒုက္ခကြောင့်ငိုတာတူတယ်တကယ်လို့ဒီပုဂ္ဂိုလ်ငရဲပြီကလာရင်တော့အတော်နဲ့ကိုမတည်ဘူးတဲ့ဗျာဟုတ်ငရဲပြီကကိုခံရရတာပါသွားသိနေတယ်ဟိုးဗျာဟင်အဲ့ဒါတော့အမေချော့လို့လည်းမရအဖေချော့လို့လည်းမရဟုတ်ကလားဗျာအေးအေးဆိုလေး အိုးအိုးငိုလေဗျာပေါင်းဆောင်ငရဲပြာခံရတဲ့ဒုက္ခတွေပါသွားမြင်တော့ဗျာအင်းဟိုငိုတာတူတဲ့ပုဂ္ဂိုလ်ကတော့အမေဝန်ပိုက်မှာခံရတဲ့ဒုက္ခဟုတ်ကလားအခုအမေဝန်ပိုက်ကထွက်ခဲ့ရတဲ့မချိမဆန်ဒုက္ခဒါလေးလောက်မို့ तू ကငိုတာတူတဲ့ဗျာဟင်ဟိုငရဲဘုံခင်းရတယ်နဲ့ဟဲ့အဲ့ခင်းရမှာပေါ့အဲ့ဒီကလာခဲ့တဲ့ပုဂ္ဂိုလ်ကြတော့ဟဲ့ငိုတာရှိတဲ့ဗျာဟုတ်ကလား အဲ့တော့အဲ့ဒီပွဲကတော့ဟိုဇာတိဒုက္ခဟုတ်ကလားအတိတ်ဒုက္ခကြောင့်ပြီးပါပြီဗျာဟင်တို့ထွက်လာတဲ့ကာလကြတော့ဟုတ်ကလားသူ့အဲ့ဒီအချိန်မှာအကြီးပြားမင်းကြီးကြပြီဘူးသားတဲ့ကလေးလိုသားတဲ့သားတဲ့တိုင်းမရှိသေးဘူးဟုတ်လားဟဲ့အကြီးပြားလေးတွေဒီလိုဖုံးထားတာရှိသေးလားရှိသေးဘူးတင်ဟဲ့အဲ့ဒါဟိုမိခင်လက်နဲ့ကင်လိုက်လို့ရှင်လေတို့ခုခေတ်နဲ့ပြောရင်တော့ဟိုတို့တန်စားကိုပတ်နဲ့ တေတာပတ်တော်အဲ့တော့နာဟင်တို့အနှီးပိတ်ကလေးများပိတ်ဟိုတို့ထွေးလိုက်လုံးလိုက်လို့ရှိရင်လည်းပဲပိတ်ရဲ့တို့ဒီကျမ်းမ်းတဲ့အတွေ့ဟာတို့တန်သားကောပါနဲ့အဖာခံရတော့တို့နာတယ်ချမ်းသာမှာနော်ဟင်ဟင်ပြီးတော့လဲအမေကပက်လက်ကလေးထားတော့သူမှောက်နိုင်လားမှောက်ပါဘူးဟုတ်ကလား အဲ့တော့ပက်လက်ကိုအမေကအဲတနာရီနဲ့လည်းအဲဒီပက်လက်ကလေးကိုရွှေ့မပေးဘူးနှစ်နာရီနဲ့လည်းရွှေ့မပေးဘူးတော်တော်ကိုချမ်းသာမှာချမ်းသာပါဘုရားဟုတ်ကလားဗျာဟုတ်ကလားဟင်ဟင်အဲ့တော့ဒီတို့ဆင်းရဲတော့ကောအမေရဲ့ဟိုကျုပ်ကိုပက်လက်ကလေးကနေတော့မောက်ရလှမ်းပေးပါလို့ तू ပြောလို့ရသလားမရပါဘူးအဲ့တော့ဘာလို့တော့ငိုရတယ်ငိုရတယ်ဗျာ ဟင်ဟင်ငိုရဗျာအဲ့ဒီချိန်လေဟုတ်ကလားအဲမှာအဲမိခင်ကအဲ့ဒါလေးကိုတို့ပါတော့ဟိုတပေါင်းလေးဟိုမောက်ရက်ကလေးလှုပ်ပြီးတော့အငိုတိတ်သွားတယ်မှန်ပါပါဟင်တခါတည်းအနိပိတ်ကြီးနဲ့တနာကြီးလည်းမကနနာကြီးလည်းမကအဲပိတ်ထားတော့ဟောပဲတော့အိုက်လောင်းနေမှာဟဲ့အဲ့ဒါကသူအိုက်ကြဗျာအိုက်တော် ပြောပိုင်ခွင့်ရှိသလားမရှိပါဘူးဗျာအဲ့တော့မခံနိုင်တော့ဘာဖြစ်တော့ကိုရရနာပဲချမ်းပါတယ်မဟုတ်ဘူးလားမှန်ပါပါဗျာလောကရောမယ်ဟင်သင်ရလိုက်တာဗျာဟင်ဒါနဲ့တကားအနိဗေကလေးခွာပြီးထားဗျာမြာအနိဗေကလေးခွာပြီးတော်လေးကြတော့တကားအဲချီတွေသေးတွေကလည်းတို့တို့ဟိုတခြားကိုကိုယ်တိုင်ရွှေ့ပါလို့ရသလားအဲ့တော့ဒီသေးပဲပါချတော့ကိုချီပူပါရောကိုမလောင်ဘူးလား ပေးဘူးပါဟောအဲ့တော့သူကဘာလို့ပိုင်ဝင်ရှိရတော့ဟုတ်ဟုတ်ကလားဗျာအဲ့တော့ငိုတယ်ဆိုတော့ဒါဝန်တာလို့ဖြစ်ရမှာပေါ့ဗျာဟင်ဟိုချမ်းသာလို့ဖြစ်ရမှာပေါ့ဗျာငိုတာပဲဟာဟုတ်ပါမလားဗျာခံရင်းနဲ့ဗျာကျုပ်ကတော့ဝန်တာလုံးလို့ချမ်းသာလုံးလို့ငိုတယ်ပဲထင်တာပဲလောကရောမယ်ခင်ဗျာ ဟင်ကျုပ်ကတော့ဝန်ပါလို့ချမ်းပါလို့ထင်တာပဲဟင်ဟင်အဲ့တော့တစ္ဆာဖြစ်ရာကသာပဲထင်တယ်ဟဲ့ဘယ်ကသာပဲလဲတစ္ဆာဖြစ်ရာကသာတယ်ဒါတို့ဒီဘဝနဲ့ကပြောတာပါဟုတ်ကဲ့ဒီဘဝနဲ့ကပြောတာအဲ့တော့ဒီဘဝမှာဖြစ်လာတော့ကိုယ်ဘဝလေးကိုမခင်မင်ဘူးလားမသိခင်ကလည်းခင်မင်ရတာပဲလေ ခင်တယ်လို့ဘူရာကိုဖြစ်တော့အမေကိုငိုပြောခဲ့ရဗျာဟင်အဲချီပါပိသေးပါလို့မခံနိုင်တော့လဲအမေငိုပြောဗျာဟုတ်ကလားဒါအမေချစ်လို့လားကိုကိုကိုချစ်လို့လားကိုကိုကိုချစ်လို့ဒီလိုဆိုဘဝရှိရင်ဘဝသမှုရိယာပါလားတဲ့ဟင်အဲဘဝရှိဘဝသမှုရိယာပါလာတယ်ဟုတ်ကလားဘဝသမှုရိယာပါတယ်လို့ तू ဘဝဒုက္ခကို तू မခံရဘူးလားအဲခံစားနေရတယ်ဟုတ်ကလားဗျာအဲတကားနို့စာတော့လေ အငူတောင်းရမှာပဲဟုတ်ကလားဗျဟင်အဲ့တော့ဟိုတို့ဟိုတနှစ်အတွင်းဟာအကြီးပဲလားအငူပဲလားတနှစ်အတွင်းလေငိုချိန်နဲ့ရီချိန်ဘယ်ဟာကများဟုတ်သလားဟင်ဒီလိုဆိုဘဝဟာဟင်ဘယ်တစ္ဆာကသာကလေးဟုတ်ကလားဗျအဲ့တော့ဘဝရတော့ကိုယ်ဘဝလေးကို ဟိုခင်မင်လုံးအားကြီးတော့အမေအကူညီနဲ့ဟင်အဲ့ဒီတော့ကတော့လုတ်ခဲ့ရတယ်ထင်တယ်ဟဲ့အဲ့တော့ဒုက္ခကိုမီး၍ဒီမှာသမုဒိယဖြစ်မလားဘူးလားဟောဗျာသစ္စာချစ်ရဖြစ်ရကစတာဟောဒုက္ခကစဟောသမုဒိယနောက်ကလိုက်တဗျာဟင်ကိုဘွားလေးခင်မင်တော့လေဟုတ်ကလားကိုကြီးတောင်းပြီးလုတ်ခဲ့ရဟုတ်ကလားဒီလိုနဲ့သားပဲရတယ်တို့ဒီဟာနေခါလေကြောဒါသာပြီး6လကသာဆိုပါတော့ဗျာ ခံစားရပြီတင်လေဟိအမေရဲ့တို့ရီလေးတို့ဟုတ်ကလားအခါရလာပြီဒီအမေခါလဲကြော်ဟိအဲတနေ့ဟိနှစ်နှစ်ဟိအဲ့ဒီခါကြရင်တော့ဘဝဒုက္ခကိုမီး၍ကာမသမှုရာကောမဖြစ်နိုင်ဘူးလားဟင်သူကြိုက်တာလေးလူချင်တာပါလားတင်လေဟင်ပါလာတယ်တင်လေဟင်ဘဝသမှုရာကို မီး၍ကာမဒုက္ခပါသလိုဟုတ်ကလား အဲဘဝဒုက္ခကိုမြည်၍ကာမသမုဒရာကောမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဗျာဘဝဒုက္ခကြောင့်ကာမသမုဒရာလည်းဖြစ်နိုင်တယ်ဟုတ်ကလားဘဝသမုဒရာကိုကြောင့်လည်းကာမကိုဒုက္ခခံပြီးမယူပါဘူးလားဟုတ်ကလားဗျာအဲ့တော့ဘဝဒုက္ခကိုမြည်၍ဟုတ်ကလားကာမသမုဒရာဖြစ်တာလည်းရှိတယ်ဟုတ်ကလားဘဝဒုက္ခကိုမြည်၍ဘဝသမုဒရာဖြစ်တာလည်းရှိတယ်ဟုတ်ကလားဒီလိုပဲကာမသမုဒရာမြည်၍ဟုတ်ကလားကာမဒုက္ခရောဖြစ်နိုင်မလား ဟင်ဟုတ်ကလားဟိဟိကာမသမုဒယမေကာမဒုက္ခဟုတ်ကလားကိုကြိတ်တာလေးကို မရမချင်းဟိုဒုက္ခခံပြီးလိုက်ရှားနေရတာတင်တယ်ဟိဟုတ်ကလားဟိဟိုမနဲ့တထညတထသားဖို့ရာအတွက်ကိုဒုက္ခဘလောက်ခံစားရလဲဟုတ်ကလားဟိဟုတ်ကလားဟိဟော ကာမသမုဒယကြောင့်ကာမဒုက္ခလည်းအဲ့လောက်ဖြစ်တယ်တင်တယ်ဟိ ပြီးတော့ဒီကာမသူ့စီကအဲ့ဒီဟာလေးကိုလိုချင်တဲ့အတွက်ကာမသမုဒရာအတွက်ကိုယ်ဘဝကိုဒုက္ခခံပြီးတော့ဟောမရင်မရဘူးလားဒီလိုဆိုကာမသမုဒရာကြောင့်ဘဝဒုက္ခဟောမဖြစ်နိုင်ဘူးလားဖြစ်ပါတယ်ဗျာဟုတ်ကလားဗျာဒီလိုဆိုတစ္ဆာဟာဖြစ်ရာကစတယ်ဆိုတာလက်ခံတော့မခံဘူးလားလက်ခံပါဗျာဟင်အဲ့ဒီဖြစ်ရာကစတဲ့ဒီဘယ်ပိုင်းမှာအဲကာမဒုက္ခဟင်ဘဝဒုက္ခကြောင့်ဘဝသမုဒရာဟုတ်ကလားဘဝသမုဒရာကြောင့်လည်းဘဝဒုက္ခခံပြီးတော့ အတမူဝါကြောင့်လုပ်ရထင်တယ်ကိုဘဝလေးကိုသာရလို့လေဟုတ်ကလားတခါကိုဘဝလေးအတွက်ကြောင့်ဟောတို့ဟင်ဘဝဒုက္ခကြောင့်ကာမကိုသွားပြီးတမှုရိယဖြစ်မနေဘူးလားကာမဆိုတာသူ့စီရှိတဲ့ဟာသူ့စီရှိတဲ့အာယုံကိုခံစားဖို့ထင်တယ်အဲ့ဒါကာမတမှုရိယကြောင့်အင်းအဲ့ဒီကာမကိုဟောဒုက္ခခံပြီးတော့မခံပါရဘူးလားတခါအဲ့ဒီကာမတမှုရိယကြောင့်ကိုယ့်ဘဝကိုဒုက္ခခံပြီးတော့အဲ့ဒီကာမကိုမလဲရဘူးလားမလဲရပါဘူးဟုတ်ကလားဗျာဟင် ဒါသစ္စာဖြစ်ရာကစတာဗျာဟုတ်ကလားဗျာဟင်သစ္စာဖြစ်ရာကစတာကတော့သိမကွာလားဟောဟုတ်ကလားတို့သစ္စာဖြစ်ရာကစတယ်လို့ပြောရင်အတိတ်ကစပြောမှရနိုင်မယ်ထင်တယ်အဲပဋိစ္စသမုပ္ပါဒ်ကိုကံရလေဦးမယ်ထင်တယ်ဟုတ်ကလားဟဲ့မင်းအတိတ်ကတို့အဝိဇ္ဇာနဲ့သင်္ခါရပါခဲ့တယ်ဟင်အတိတ်ကအဝိဇ္ဇာနဲ့သင်္ခါရဟုတ်ကလားဟဲ့ဒါမှဒီ သူ့ကိုအကြောင်းခံ၍ဒီကိုပြည့်စုံပါမှာဝิญဉ္နာယုတ်ခုသာဖြစ်တာထင်တယ်ဟဲ့ဟုတ်ကလားသာလာယရဏဖသဝေဒနာဆိုငါးချက်လာမှာမဟုတ်လားဟိုအတိတ်အကြောင်း၅ပါးကိုခံ၍ဒီပြည့်စုံပါမှာအကျိုး၅ပါးပေါ်လာတာမဟုတ်လားဟုတ်ကလားအဲ့တော့အတိတ်ကအဝိဇ္ဇာနဲ့သင်္ခါရပေါ့ဗျာအဲတို့ကုသိုလ်ပြုလို့ရတာတော့ရေပုံရာအပြင်ပြောရင်လူဘဝထင်တယ်ဟဲ့အဲ့တော့အတိတ်လူဘဝဒုံက တို့သင်္ခါရမှာဟိုအကုသိုလ်လည်းသင်္ခါရပဲတင်တယ်မှန်ပါဗျာကုကုသိုလ်ဟောကုသိုလ်လည်းသင်္ခါရအကုသိုလ်လည်းသင်္ခါရပဲပြီးတော့တို့သာကတော့အနိစာပိသင်္ခါရဆိုတာအရူပသိက္ခူဆိုလိုတယ်လို့ဒီလိုဖွင့်ပါတို့တော့ပုထုဇဉ်မဟာအရူပသိက္ခမမြင်နိုင်သေးတဲ့အတွက်တို့ဒီတော့ဖြင့်မထုံတတိစိတ်ကိုပဲပြောအောင်ဟုတ်ကလားဟင်ပုံညာပိသင်္ခါရအပုံညာပိသင်္ခါရအနိစာပိသင်္ခါရဒီလိုသင်္ခါရသုံးမျိုးဖွင့်တာဟုတ်ဗျ ဟုတ်ကလားပုံညာပြီးသင်္ခါရဆိုကောင်းမှုကိုပြုလုပ်တာဟုတ်ကလားဟင်လူကျင်စိတ်နဲ့လုပ်တယ်လောဘဥသိတယ်ဟုတ်ကလားအပုံညာပြီးသင်္ခါရဆိုတော့သူများတဲ့တတ်တာစားခြင်းကိုတတ်တာတော့မှန်တယ်တတ်တဲ့ခြင်းဒေါသနဲ့ဖြစ်တဲ့အတွက်ဒေါသဥသိတယ်ဟင်ဟုတ်ကလားဟင်ပါဏဗျာပါဖရုသားဖြစ်လားဒေါသကြောင့်ဆိုဟုတ်ကလားဟင်ဟင်ပြီးတော့လောဘကြောင့်ကျူးလွန်လာတော့ကာမိဘိက္ခာဒိဋ္ဌိမာဖြစ်လားလောဘကြောင့် ဟင်ကာပေတုမိစ္ဆာသာရတို့ဟုတ်ခလားဟင်အပိဓာတို့လေဟင်အဲ့လိုသူခွဲတကူကွအဲ့တော့တို့ဒီကတော့ကောင်းမှုပြုလို့ဒါလူကျင်သိမ့်နဲ့တို့လုပ်နေတယ်ဟင်မကောင်းမှုကိုအာဟုသူကိုဟုတ်ကလားတို့ဘာတို့ဒေါသသိမ့်နဲ့ပြုလို့တပည့်ထားတို့ဟုတ်ကလားအနင်းသာပဲသင်္ကာရခွဲတဲ့နေရာကြတော့ကိုယ်သူလုပ်တဲ့နေရာလဲတခါတလေဗျာတို့ယထာပေါ်ရှိပါသေးအလူကမခမရဆိုလို့ကြောက်ကလေးထဲတာဒါသိမှမပါဘူးပါလား ဆိုင်ပေါ်ကနေတော့အလူကမှာခမများဆိုကြောက်နေထဲတာဒါဖာတိပါအသိပဲတင်တယ်ဟဲ့ဘာအာယုံပြုလိုက်တယ်အဲမထုံတဲ့တိစိတ်ဟုတ်ကလားလောဘလည်းဖြစ်ဖို့မဖြစ်နိုင်ဘူးဒေါသလည်းမဖြစ်နိုင်ဘူးဟုတ်ကလားအမှတ်တမဲ့ပဲလေအဲအမှတ်တမဲ့နဲ့ပြုတဲ့ကံကိုတို့ဒီနေရာမှာအနိသာပိသင်္ခါရဖြစ်နေယူကြဆုံးအဲတို့နဲ့ပဲနေရာဒါလောက်တန်ကိုပြောတာဟင်အနိသာပိသင်္ခါရဆိုတဲ့အရုပခံခမများတို့မှအဲ့ဒီဒီမှာမလုံနိုင်ဘူးပဲနဲ့ဟင်းပြောနေအောင်ဝေတာကြီးသွားပြောလို့ နေတာကြီးပြောလို့မှမသိရတယ်ထဲဟုတ်ဟုတ်ကလားဗျာအဲ့တော့တို့အတိတ်ကတို့ဒါဗုဒ္ဓဘာသာဖြစ်ခြင်းလည်းဖြစ်ခဲ့မှာပေါ့ဗျာတခြားဘာသာလည်းဖြစ်ခြင်းဖြစ်မှာပေါ့ဘယ်ဘာသာဖြစ်ဖြစ်ကောင်းမှုတော့လုပ်ကြတာကြီးတဲ့ပါပဲဟင်ကောင်းမယ်ထင်လို့ကောင်းမှုလုပ်တာများပါတယ်ဟုတ်ကလားဟင်မကောင်းမှုကြတော့လဲကောင်းတယ်ထင်လို့လုပ်တာပါပဲမကောင်းမှုထင်လို့လုပ်တာထေရီသမားမေးကြည့်ပါလားမကောင်းမှုထင်လို့တောက်တာလားဓမ္မရတာဟော တခိုးပါကောအကုန်လုံးကတော့ကောင်းတဲ့တင်လို့လုပ်တာကြီးတယ်ပါဟုတ်ကလားလုံတဲ့နေရာကကောင်းမှုနဲ့မကောင်းမှုကွာသွားတာထင်တယ်အဲ့တော့တို့ကတော့ဒီတော့ကောင်းမှုနဲ့ပြောဆိုဟိဘာလို့ဆိုလူဘဝကကောင်းမှုကြောင့်ရောက်တာမဟုတ်လားဆိုးမှုကြောင့်ရောက်တာမဟုတ်ဘူးဟင်ကုသိုလ်ကောင်းမှုအင်မတိအင်မတန်ကိုတန်ရှင်းလာမှရောက်တာဟုတ်ကလားဟိအဲ့တော့ကောင်းမှုကြောင့်ရောက်တယ်အဲ့တော့ကောင်းမှုကြောင့်ရောက်တော့အဲ့ဒီကုသိုလ်ပြုစဉ်ကာလတုန်းကလည်းပဲဟင်ဖြစ်ပျက်ကို ရှုနိုင်တဲ့တတိမပါရင်အဝိဇ္ဇာအရင်ခံမှာပေါ့ဟင်အဲ့တော့ကိုပြုနေတဲ့ဒါနဝတ္ထုရဲ့ဖြစ်ပျက်ကိုသူမြင်သလားမမြင်ပါဘူးဟင်တို့အလိုကံပုဂ္ဂိုလ်ရဲ့ဖြစ်ပျက်နေတာကိုသူမြင်သလားမမြင်ပါဘူးဟုတ်ကလားသူပညာဘုံအာယုံပြုပြုကုသိုလ်ပြုထားတာတင်တယ်ပရမအာယုံပြုကုကုသိုလ်ပြုထားတာလားပညာအာယုံပြုပြုနေသလားအဲ့ပညာအာယုံပြုပုဂ္ဂိုလ်ပဲမြင်နေတယ်ဟင်ဟင်ပညာပေါ်မှာဟင်ဖြစ်ပျက်ကိုမြင်အောင်ရှုခဲ့တာမဟုတ်ဖ ೇನೆ ဟုတ်ကလားဟင် ပြီးတော့အလူကံပုဂ္ဂိုလ်ဖြစ်တယ်လို့ကိုကိုကိုရောဖြစ်ပြပြင်းသွားမမြင်ပါဘူးဗျာဒီလိုဆိုသူအဝိဇ္ဇာအကြောင်းခံထားတာတင်လို့မှန်ပါဗျာအဲ့တော့အဝိဇ္ဇာအကြောင်းခံပြီးဒီကုသိုလ်ပြုတယ်ထင်သလားမှန်ပါဗျာဟုတ်ကလားအဲ့တော့အဝိဇ္ဇာနဲ့သင်္ခါရဒါအတိတ်ကလာတာတင်လေအဲ့ဒီနှစ်ခုကအရင်ကံပဲဟင်မသိမှုနဲ့ပြုလို့မှုတင်လေကောင်းဖို့တော့ကောင်းမှုပေါ့ဗျာဟုတ်ကလားအဲ့ဒီမှာอืมဒီလိုကိုယ်တော်ကြီးထားပါတော့လေ တို့လိုကိုယ်တော်ဟိထားပါတော့အဲ့ဒါကြီးကလည်းခေါင်းရင်းကနေပြောမှာဗျဟင်မေဒီလူကအဲလူနဲ့နတ်ထင်တယ်ဟဲ့ဒါနတာတော့သကာမဝသရောဟုတ်ကလားဒီဒါနတစ်ခုပြုလိုက်ရင်နတ်ပြည်ချုပ်ထပ်ဖြစ်ဒီတတိရောက်နေလေဟုတ်ကလားအဲ့တော့ဒီကုသိုလ်ဒီကုသိုလ်ကြောင့်ခမည်းတော်အဲလူဖြစ်ဖို့လည်းမလွယ်ဘူးဗျာဟုတ်ကလားဒီကုသိုလ်တို့ကလူဖြစ်ဖို့မလွယ်ဘူးဟုတ်ကလားဗျာ အေးဒီတက်ခမရတို့နတ်လည်းဖြစ်နိုင်တယ်ဒီလိုဒီကိုယ်တော်ကြီးကဟောတယ်ဟင်အဲ့တော့သူဟာတွေကတစ်ဖက်ကသာရည်ပဲချနေတာနတ်ပြည်မြေဖောင်းထိုးရည်ပဲချဟုတ်ကလားဟင်နတ်ပြည်ကြပြီးတဲ့ကောင်းမဆိုပါဘူးဟင်နတ်ပြည်ကြတော့တို့လိုလဲထွန်အောင်မလားဟဲ့အဲကောက်ဖက်ရအောင်မလားအဲအယောင်းဝယ်ကောသေရေးသက်ချီကောအဲ့တော့နတ်ပြည်ကဘလောက်ကောင်းတော့မှာပဲ အဲ့တော့နတ်ပြည်ကဘာမှမလုပ်ရတဲ့နေရာသွားချင်တာအပြင်းနေကြီးတဲ့ဖြစ်ရမယ်ဟင်အပြင်းနေသွားတာလားဘာမှမလုပ်ရတဲ့နေရာသွားချင်တာဘသူတွေတော့ဟုတ်ကလားတို့ယောဂီတွေပါပါဘူးလေဟုတ်ကလားဟိအဲ့တော့တို့အဲ့ဒီတုန်းကလည်းနတ်ပြည်ရောက်ရင်ဒုက္ခရောက်မယ်ဆိုတာသိသလားမသိပါဘူးဗျာအဲ့တော့မသိမှုအာဝိဒ္ဓအဲ့ဒီမှာလည်းရှိနေပြီလက်ရှိကိုလည်းအာဝိဒ္ဓရှိသလို နောင်အနာဂတ်အတွက်ကိုလည်းသူအဝိဇ္ဇာဖြစ်နေတယ်ဟဲ့လူဘဝရောက်ရင်ဟိအဲလူရဲ့ခွင့်ရည်တွေမနေဘူးထင်တယ်ဟိအဲကိုယ်ပိုင်ဘဝထင်တယ်ဟဲ့ကိုလှုပ်ချင်တာလှုပ်လို့ရတယ်ဟုတ်ကလားကုသိုလ်လှုပ်ချင်တော့ရမယ်နော်ဒီကနေ့နိဗ္ဗာန်ထိကောမတက်နိုင်ဘူးလားဟဲ့လူဘဝဘလောက်စင်တာမြင့်လို့အဲတော့လက်ရှိလူဘဝကြီးကိုမေ့နေပြီလေနောက်တစ်ခါလာမယ်လူဘဝကဒီတဲ့ကောင်းနူနူဟင် အဲ့တော့နာကဒီကုသိုလ်ဒုကြောင့်ရမယ်လူဘဝကိုနှောင့်မျောဘူးလားမျောပါဗျာအဲ့ဒီတုန်းကဒီလိုဒုက္ခဖြစ်မယ်လို့သိခဲ့သလားမသိပါဘူးဟဲ့မသိလို့အဲ့တော့ငါလုပ်ခဲ့တာအဝိဇ္ဇာကတာတာပဲဟုတ်ကလားအဲ့တော့မျောလေးပါတော့တဏှာကောပါဘူးလားပါပါဗျာအဝိဇ္ဇာသင်္ခါရနောက်မှာတဏှာလည်းပါဗျာဟုတ်ကလားဗျာအဲ့အတဏှာလက္ခဏာဆိုရပါနေတယ်အတိတ်တုန်းကလေဟင်ပြီးတော့ ဒုကုသူကလူနဲ့နတ်တော့မလွဲဘူးဆိုတဲ့ဥပါဒံနော်မှန်ပါဗျာဟုတ်ဒါလည်းပါတယ်ခင်ဗျားတို့ဟုတ်ကလားအဲ့ဒီလက်ရှိဘဝမှာဒီကုသိုလ်တို့ကိုတို့ကိုရောစိတ်ရောပြောမှာပေါ့လေတို့မဟုတ်မနောခံဟုတ်ကလားဝစီကံကာယကံနဲ့ပြုတ်လုပ်နေတဲ့ဖြစ်စေလို့ခေါ်တဲ့တို့ကာမဘဝကောပါဘူးလားအဲဒီဘဝဒီ၅ခုအကြောင်းခံပြီးတော့တို့လုပ်ခဲ့တယ်ကုသိုလ်တို့တထုတ် အဲ့ဒီကုသိုလ်တို့အကြောင်းကံဒီလူဘဝကိုမျောတာထင်တယ်ဟဲ့ဟင်လူဘဝကိုမျောတဲ့အဲ့ဒီတဏှာဟုတ်ကလားအဲ့ဒီအကြောင်းခံနဲ့တို့လုတ်ခဲ့တဲ့အတွက်ဒီမှာတို့ဟိုကံပြူတော့ကဝิญဉ်ပြီးပဋိသန္ဓေဝิญဉ်ဖြစ်နေယူရတယ်လို့သာဆိုဟင်တို့ကောင်းမှုပြူတော့ကစိတ်တိုင်းပေါ်ဟဲ့ပဋိသန္ဓေယူလဲအဲ့ဒီစိတ်တိုင်းပဲယူခဲ့ရအဲ့ဒီပဋိသန္ဓေစိတ်ကယူခဲ့တဲ့အတိုင်းပိုးတိလို့ခေါ်တယ်ခုဘဝဖြစ်နေမှာလဲအဲ့ဒီစိတ်တိုင်းပဲသူတို့ကစိတ်တိုင်းပဲလာမလားဟုတ်ကလား အဲ့တော့တို့ဒီဟိုဝိညာဉ်ရောဒီမှာပေါ်မလာဘူးလားပေါ်လာပါဘူးနာယုတ်ကောပေါ်လာပါပြီးတော့အတွင်းအကြောင်းကဖြစ်တဲ့အာယတနာတွေကောဟိတို့ဘာဖြစ်လို့တို့အပြင်အာယုံကိုဖမ်းယူဖို့လေဟိအပေါ်လာမယ်ထင်တယ်ဟိအဲ့တော့အတွင်းကကိုယ်အကြောင်းကနေရှိရင်အပြင်ကအကြောင်းကနေတော့သွားပြီးတိုက်ခိုက်မှုဆိုတဲ့ဖတ်တာကောအဲဒီလိုဆိုခံစားမှုဝေဒနာကောဒီလိုဆိုတိတ်ကတို့ပြုခဲ့တယ်လူဘဝကိုမျောတဲ့ချစ်တဲ့ နော်အာဝိဇ္ဇာတဏှာထမဗျာအာဝိဇ္ဇာသင်္ခါရသူတို့ကြားမှာအာဝိဇ္ဇာနဲ့တဏှာဥဆောင်တာပါဗျာသူတို့နှစ်ခုအကြောင်းခံကြောင့်ဒီမှာဝိညာဉ်နာယုတ်တလာယတနာဖတ်တာဝေဒနာဆိုတော့ဟောတို့ပေါ်လာတာတင်ဗျာအကျိုးစုလေအဲ့တော့တို့သစ္စာဟာဟင်ဒီရောက်တော့ခုဒုက္ခရောသမှုရိယရောနှစ်ခုရဘူးလားဟိအဲ့တော့ဒီရနေတဲ့သစ္စာဟာဘယ်ကစတာလဲခုဘယ်ဘဝကလိုချင်လို့ ဘယ်ကစသတော့လောကရောင်ခုနတော့ဖြစ်ရကားစဟင်ဒီဘက်ဘဝနဲ့ပြောရင်တော့ဖြစ်ရကားစလေကိုပဲဘဝကပြောရင်ဒီဒီလူဘဝကိုမျောတာမဟုတ်ဘူးလားဟင်မျောတာတော့ဒီတော့မကောင်းနတ်ထီမျောတာနဲ့တူပါပဲအဲခဏမျောတာဒီတော့တော့လောက်မျောထားတာလားတော့ရလောက်မျောထားတာလားမြို့ကြီးတော့ကိုချိန်မှာပါမြို့ငယ်လေးလောက်ချိန်နှုတ်လိုက်တော့ကတော့အမား သူ့ကြီးကြတော်တော်ချမ်းသာမယ်ဆိုဒါအမျော်ကြီးနဲ့ထင်တယ်နောက်ဘဝတိတက်ကောင်းမယ်ဆိုအမျော်ကြီးနဲ့ထင်တယ်ဟင်အဲ့ဒီအမျော်ကြီးနဲ့ခုဒီဘက်ကုထွက်လာတယ်ဗျအဲ့တော့တစ္ဆာဘယ်ကစတယ်လဲဟုတ်ပါမလားတို့ပြောလို့လားဟင်အဲ့တော့တို့လူဘဝရောက်လာတယ်ချမ်းသာတာဗျာချမ်းသာပါဘူးဗျာဆိုပြာသူလာတော့ချမ်းသာရမယ်ဟာချမ်းသာနဲ့အေးတော့ဘယ်လိုกว่าတော့များ ဟင်ချမ်းသာနဲ့အေးတာအတူတူပဲမဟုတ်ဘူးလားဟဲ့ခင်ဗျာဗျာသူမအချမ်းကိုတာပါလားချမ်းသာပါလားဟင်အဲလူဘဝချမ်းသာဆုံးအချိန်ပဲချိန်လုံးဗျာသူလာတော့ချွေးပြန်မှာပါဗျာဒါရင်နောက်တစ်ခါများခင်ဗျားတို့အမျော်နဲ့လုတ်ခဲ့ရင်ဘယ်လိုနေမလို့နောက်တစ်ခါလူချင်းရင်တိတဲ့ဖိုးမှာပဲရှိတယ်ဟုတ်ကလားအရင်ဘဝကဒီဒီဘဝကောင်းနုံနုံနဲ့လာခဲ့ကြတာဟင် ကောင်းလားဟိကောင်းပါဗျာအဲလူဘဝကြီးကောင်းတာတယ်ပဲမလို့မသိသူကကောင်းဟင်အဝိဇ္ဇာကြောင့်မသိသူကကောင်းနေတာဘာဖြစ်လို့တော့ပညာအမှတ်ကလည်းမှားနေတယ်လို့ဟင်အသိကလည်းမှားနေလို့အမြင်လည်းမှားနေလို့အထင်လည်းမှားနေလို့ပညာဝိပါလာတာဟုတ်ကလားစိတ်တဝိပါလာတာဒိဋ္ဌိဝိပါလာတာကြောင့်ဟုတ်ကလားဒုက္ခကိုဒုက္ခထင်နေလို့ဟုတ်ကလားဗျာ အဲ့တော့တစ္ဆာကိုမေးကြည့်ရင်တစ္ဆာဟုတ်ကလားရှစ်ရာကသားတယ်ဆိုလဲမှန်ပါဗျာအတိတ်ကနေမှန်တော်ရင်ပေါ့ဟုတ်ကလားဒီလိုပြစ္ဆုတ်ပံဓာတိပฏิပန်နေဒုက္ခကသာပြောရင်တစ္ဆာပြီးဖြစ်ရာကသာသည်ဟုတ်ကလားဗျာမှန်မိဗလားမှန်ပါဗျာနောင်မေးပြောနိုင်ပါမလားမှန်ပါဗျာဟုတ်ကလားကဲနာကြသို့မှန်ပါဗျာ